သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ဒုဝရလဇန်12ရက်2022ခုနှစ်ဖေဖော်ဝါရီလ12ရက်စနေနေ့၌အွန်လိုင်းမှာဟောကြားအပ်သောယဗုဒ္ဓဤအနမတေကထေသနာ မြတ်စွာဘုရားဟောကြားတဲ့အနမတက်ကထေသနာတန်တရားရဲ့အစမသိနိုင်ရင်အကြောင်းနဲ့ပတ်သက်ပြီးဟောထားတဲ့သုတ်တံပေါင်း20ရှိတယ်ပေါ့အဲသုတ်တံ20ကိုနိုင်မှတ်သားကြည့်ကြရအောင် ဒါကစာပေကျမ်းကမှာလာတဲ့အတိုင်းရှင်းလင်းဟောကြားတာဖြစ်တယ်အဲ့တော့ပါဠိစာပေကိုပါဠိဘာသာကိုမသိလို့ပါဠိစာပေကိုမဖတ်နိုင်တဲ့ပုဂ္ဂိုလ်တွေမူရင်းအတိုင်းသိနိုင်အောင်တာယရဏိကာယမှာလာတဲ့အနမတေကတန်ယုတ်လို့နာမည်ပေးထားတဲ့သုတ်ပေါင်း20ရှိတယ် အဲ့ဒီနဝတက်ကတန်ရုံမှလာတဲ့တုတ်ပေါင်း20ကို20လုံးဟာအနမတက်ကဒေသနာနဲ့ပတ်သက်ပြီးတော့ဟောကြားတဲ့တုတ်တွေကြီးပဲဖြစ်တယ်ပေါ့တုတ်တွေကတူတူပဲဟောတာဖြစ်သည့်အတွက်ကြောင့်တတုတ်ချင်းတတုတ်ချင်းအကျဉ်းချုပ်အနေနဲ့ရှင်းပြပြီးတော့သွားမှာ မြတ်စွာဘုရားဟောတဲ့စကားလုံးလေးတွေကအဲ့ဒါမှမှတ်သားစရာကောင်းတယ်တန်တရားအစမရှိဘူးလို့တော်တော်များများ ပြောလို့ရှိကြတယ်တန်တရားအစမရှိဘူးဆိုတာနဲ့ပတ်သက်ပြီးတော့တချို့ကမြတ်စွာဘုရားဟာတပ္ပညုတဉာဏ်ရတယ်လဲဆိုသေးတယ်တန်တရားအစမသိဘူးဆိုပြီးဘုရားကိုဆွဆွဲခြင်းတဲ့ပုဂ္ဂိုလ်တွေလည်းရှိတယ် ဟောဒါနဲ့ပတ်သက်ပြီးတော့ဆွဆွဲပြောဆိုတာတွေညင်းခုံမှုတွေဖြစ်ခဲ့တယ်ဖြစ်လဲဖြစ်နေတော့မှာပဲမသိနားမလဲတဲ့ပုဂ္ဂိုလ်ရဲ့တွေ့တော့ဆင်ញင်မှုဟာမတရားကိုသိဖို့တော့ခက်ခဲတယ်အသိပညာရှိတဲ့ပုဂ္ဂိုလ်မှရသော်ဗျာဆုလို့တဲ့အဓိပ္ပာယ်ကိုနားလည်ရမှာဖြစ်တယ်ရသော်ဗျာက "तू မသိဘူး"လို့ပြောတာမဟုတ်ဘူး အနမတက်ကဆိုတဲ့စကားလုံးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောပုံကိုမှတ်သားနိုင်ယူကြည့်လိုက်မယ်ဆိုလို့ရှိရင်ရှင်းရှင်းလင်းလင်းနားလည်မှာပဲဖြစ်တယ်ပေါ့မြတ်စွာဘုရားဟောတာကိုအပြည့်စုံနားထောင်ပြီးတဲ့အခါကျတော့မှဘယ်လိုဆိုလိုရဲဆိုတာကို မှတ်သားကြည့်ကြရမှာဖြစ်တယ်သုတ်ပေါင်း20တဲကပထမဆုံးသုတ်ကိုတိဏကထသုတ်လို့နာမည်ပေးတာသုတ်နာမည်ကအဓိကမဟုတ်ပါဘူးဒီရဲစကလုံးတစ်ခုကိုရည်စွပြီးတော့ပေးထားတာသာဖြစ်တယ်အမြတ်စွာဘုရားဟောလို့ရင်တိဗေကိုနားလည်ဖို့အမှန်တမ်းအရေးကြီးပါတယ် ဖះကဘယ်လိုဟောတော့ဆိုတော့အနပတ္တကောယံဘိခဝေတန်တာရောယဟန်တို့ဒီတန်တရားကြီးဟာနောက်ကြောင်းပြန်အစဉ်လျောက်ပြီးရှာဝေတော်လဲအစဆိုတာမသိနိုင်ဘူးတပည့်ဟောရတာ နပတကဆိုအနုအမတကအနုဆိုတာနောက်ကြောင်းပြန်ပြီးတော့သွားတဲ့အခါမှာအမတဆိုတာမသိနိုင်တဲ့အကကအစဘယ်တော့ကစလာတယ်ဆိုတာကိုမသိနိုင်ဘူးလို့ပြောတာဒီစကားလုံးကတန်တရာအစမရှိဘူးလို့ပြောတဲ့စကားလုံးနဲ့ क्वा တယ်နော် ဖះပြောတာတန်တရားအစမရှိဘူးလို့ပြောတာမဟုတ်ဘူးအဲတချို့ကရသော်ဘုရားကိုဆွဆွဲပြီးတော့ကြောက်စရာကောင်းတဲ့ပြစ်မှုကြီးတစ်ခုကိုကျူးလွန်တယ်ကိုယ့်ရဲ့မသိမိုင်မဲမှုနဲ့ရသော်ဘုရားဟောတာကတန်တရားအစမရှိဘူးလို့ပြောတာမဟုတ်ဘူးနောက်ကြောင်းပြန်ပြီးတော့အစကိုရှာတော့လဲမသိနိုင်တော့အစတန်တရားရဲ့အစကိုမသိနိုင်ဘူးလို့ပြောတာ တန်တရားအစမရှိဘူးဆိုတာနဲ့တန်တရားအစကိုမသိနိုင်ဘူးဆိုတာကြွားချတယ်လေမရှိဘူးဆိုတာကတန်တရားရဲ့အစမရှိဘူးဆိုတာညင်းဆိုလိုက်တာတခုပဲအစကိုညင်းဆိုတာမဟုတ်ဘူးသိနိုင်တာနဲ့မသိနိုင်တာကိုမြတ်စွာဘုရားပြောတာစကားအတိတ်ပဲချင်းမတူဘူးတန်တရားအစမရှိဘူးလို့မပြောပဲ တန်တရားအစကိုနောက်ကျောင်းပြန်ပြီးတော့ရှာတော့လည်းပဲမသိနိုင်ဘူးလို့ပဲပြောတာဒီလိုဆိုလို့တယ်ပေါ့နော်အဲ့တော့မြတ်စွာဘုရားကိုသောက်ကြည့်တဲ့ဉာဏ်ရတယ်လို့လည်းပြောသေးတယ်တန်တရားအစကိုမသိဘူးလို့လည်းပြောသေးတယ်လို့တချို့ကအဲ့လိုဆွဆွဲ ပြီးတော့ပြောဆိုကြတယ် မြတ်စွာဘုရားကငါသည်တန်တရားရဲ့အစကို မသိဘူးလို့ပြောတာမဟုတ်ဘူးတန်တရားရဲ့အစကိုနောက်ကြောင်းပြန်ရှာတော့လဲမသိနိုင်ဘူးလို့ပြောတာဒါစကလုံးရဲ့အဓိပ္ပာယ်အနမတက်ကဆိုတဲ့စကလုံးကိုအနုအမတအက္ခလို့စကလုံးအပုတ်စကလုံးသုံးလုံးပေါင်းပြီးတော့ပြောတဲ့စကား အနုဆိုတာနောက်ကြောင်းပြန်ပြီးတော့ဆင်ငယ်ဆင်ငယ်သမိုင်းကြောင်းကိုဆက်ကဆက်ကရှာ အနုဆိုတာနောက်ကိုပြန်သွားနေတာမြန်မာနိုင်ငံဆိုမြန်မာနိုင်ငံရဲ့သမိုင်းကြောင်းဘယ်တော့မှတော့ဆိုတာဒီဘယ်ချိန်ကစလာတယ်ဆိုတာနောက်ကြောင်းပြန်တာမျိုးလို့တန်တရားကိုလည်းပဲအဲ့ဒါလို့နောက်ကြောင်းပြန်ပြီးတော့သွားတာအနုလို့ခေါ်တယ် အမတဆိုတာမသိနိုင်တာအကကအစအဲ့တော့တန်တရားကို နောက်ကျောင်းပြန်ပြီးတော့အစရှာတော့လည်းပဲအစကို မသိနိုင်ဘူးလို့ဒီအိဗေကပါတော့ကိုရည်ညွှန်းတာတော့ဆိုအလွန်ကိုရှည်လျားလို့လို့ဆိုလို့တယ်ပေါ့အလွန်ကို ရှည်လျားလို့သိဖို့ခက်ခဲတယ် သိကြားနေတဲ့အရာတစ်ခုကဘယ်တော့မှစားတယ်လို့ပြောရအမတမခက်ခဲသွားတယ်အစဆိုတာမသိနိုင်လောက်အောင်ရှေ့လျားနေတယ်ပေါ့ဒါမြတ်စွာဘုရားဟောလို့ရင်အတိတ်တွေကဒါပဲအနမတေခောယံဘိက္ခုေတန်တာရောယဟန်တို့ဒီတန်တရားဟာအယံတန်တာရောဒီတန်တရားဟာပါဠိကတော့တန်တာရလို့ ခေါ်တယ်ပမာစကားပြောလိုက်တဲ့အခါပမာရိယကိုနှုတ်ကိုရှာနဲ့ကြိုက်အောင်တန်တရာလို့ခေါ်တာအမှန်ပါဠိအစစ်ကတန်တာရနော်တန်တာရရဲ့အဓိပ္ပာယ်ကပါလဲလို့ဆိုရင်ဖြစ်စဉ်ကြီးတစ်ခုလို့ပြောတာဖြစ်စဉ်ကြီးတစ်ခုဘာဖြစ်စဉ်ကြီးတုံးဆိုလို့မွေးလိုက်ဟာသေးလိုက်ဟာမွေးလိုက်ဟာသေးလိုက်ဟာ တရဝရီဟာတရဝရီဟာမွေးခြင်းနဲ့စားပြီးသေဆုံးခြင်းနဲ့သွားပြန်တယ်နောက်တစ်ခါပြန်ပြီးတော့မွေးပြန်နဲ့သေပြန်နဲ့မွေးပြန်နဲ့သေပြန်နဲ့ခန္ဓာ၅ပါးမွေးတယ်ဆိုတာခန္ဓာ၅ပါးဖြစ်ပေါ်လာတာသေတာဆိုတာခန္ဓာ၅ပါးရဲ့ဆုံးရှုံးတာအဲ့တော့မွေးခြင်းသေခြင်းလူတူတယောက်ပဲဖြစ်စီမွေးလိုက်သေးလိုက်မွေးလိုက်သေးလိုက်ဘယ်တော့မှစနေဝင်တာတော့လို့ပြောရခက်တယ်လေ နေ့တိုင်းပဲနေဟာဝင်လဲထွက်လဲဝင်လဲထွက်လဲဝင်လဲထွက်လိုက်နဲ့သွားနေတာဒါဖြစ်စဉ်ကြီးတစ်ခုပဲလေမနေ့ရောက်လိုက်နေ့လည်းရောက်လိုက်ညနေရောက်လိုက်ရှစ်ပေါင်းများစွာဒီတိုင်းပဲသွားတာလူတွေဟာတတန်းရှိသလောက်လူဘဝအသက်ရှိနေသလောက်နေရလဲမနေ့ဆိုထွက်လာတယ်ညနေဆိုဝင်သွားတယ်နောက်တည့်မနေ့ဆိုထွက်လာပြန်ပြီညနေဆိုဝင်သွားပြန်ပြီ အဲ့ဒီအဲ့ဒီထွက်လေဝင်ထွက်လိုက်ဝင်လိုက်ဖြစ်နေတဲ့ဖြစ်စဉ်ကြီးတခုသူတို့ဆိုလိုတာပေါ့နော်အဲ့ဖြစ်စဉ်တခုကိုပြောတာအဲ့ဒီဖြစ်စဉ်ကြီးကပြတ်ဆဲသွားရလို့မရှိဘူးအဲ့ဒီပြတ်ဆဲသွားတဲ့ဖြစ်စဉ်ဤဟာပြန်ကြည့်လိုက်မယ်ဆိုရင် ဘယ်တော့မှစတာတော့လို့ပြန်ရှာလိုက်လို့ရှိရင်အစဆိုတာတွေ့ဖို့ခက်သွားတယ်။ဘာလို့လို့ဆိုတော့မတမကြာတဲ့ဖြစ်စဉ်ကြီးတစ်ခုတို့ဆွလို့တာပေါ့နော်။အမရှိဘူးတော့မဟုတ်မရှိဘူးလို့ပြောတာမဟုတ်ရှေလွန်အာကြည့်နေတော့အကြရှေလွန်အာကြည့်နေတော့ဒီလိုပြောတာဒါဖះဟောလို့ရင်တိဗေအရအနမတေကောယံဘိက္ခွေတန်တာရောဒီလေပတ်နေတဲ့ဖြစ်စဉ်ကြီးဟာ ဒါဝဲတန်တရားလို့ခေါ်တယ်ခန္ဓာခန္ဓာတွေစဉ်စမပြတ်လက်ပတ်ဖြစ်နေတယ်အာယတနာတွေစဉ်စမပြတ်လက်ပတ်ဖြစ်နေတယ်ဓာတ်တွေလက်ပတ်ဒါယုံနဲ့နာကိုဆိုလိုတာပါဘဝတွေကိုဆိုလိုတာပါအဲ့ဒီစဉ်စမပြတ်ဖြစ်နေတဲ့ဖြစ်စဉ်တစ်ခုရဲ့အစကိုနောက်ကြောင်းပြန်ပြီးလိုက်ရှာမယ်ဆိုရင် သိဖို့ခက်တယ်မသိနိုင်လောက်ဘူးမသိနိုင်ဘူးလို့ပြောတာနော်မသိနိုင်ဘူးလို့ပြောတာမရှိဘူးပြောတာမဟုတ်ဘူးကွဲပြားခြားနာတယ်ကဲနောက်ထပ်ရသော်ဗျာဆက်ပြီးတော့ဒါပထမအပိုက်ပထမဝါကျဒုတိယဝါကျမှာဘယ်လိုဟောတော့ဆိုပုပ္ပါကောတိနပညာယတိပုပ္ပါကောတိဆို ပထမဆုံးအစနပညာတိမထင်ရှားတော့ဘူးကြာလုံးအကြည့်တော့ဘယ်တော့ငါဆိုတာသိဖို့ခက်သွားပြီပညာအတိဆိုတာထင်ရှားတာနပညာအတိဆိုတာမထင်ရှားတာတနည်းအားဖြင့်ပြောမယ်ဆိုမသိနိုင်ဘူးလို့လည်းပြောလို့ရပုပ္ပါကောတိရှေ့ပိုင်းကအစရှေ့ပိုင်းရဲ့အစဟာမထင်ရှားတော့ဘူး ဘသူတွေရဲ့ရှေ့ပိုင်းအစတုံးဆိုတော့အဝိဇ္ဇာနိဝရဏနံတတ္တနာတဏတန်ယောဇနာနာတန္တာဝတ္တံတန္တရတံဒါဒုတိယဝါကျအနေနဲ့ဟောတာနော်တရဝရီရဲ့ရှေ့ပိုင်းအစလို့ဒီလိုဆိုလိုတယ်အဲ့ဒီတရဝရီရဲ့အနေထားကိုလည်းမြတ်စွာဘုရားပုံဖော်ထားတယ်အဝိဇ္ဇာနိဝရဏနံ အဝိဇ္ဇာဖြင့်ပိတ်ကထားတယ်တဏတန်ရောစနနာတဏနှောင်ကျိုးနဲ့လည်းခြိနှောင်ထားတယ်တဏနဲ့လည်းခြိနှောင်ထားတယ်အဝိဇ္ဇာကလည်းပိတ်ဆို့ထားတယ်တဏနှောင်ကျိုးကလည်းခြိနှောင်ထားတယ်အဲ့ဒီအနေထားနဲ့တန္တာဝတ္တံဒီဘဝကနေဟိုဘဝတန္တရတံဒီခန္ဓာကနေဟိုတခြားခန္ဓာအဲ့လိုပြောင်းရွှေ့နေကြရတဲ့ မတိမြဲတဲ့တရဝရရဲ့ရှေးပိုင်းအစဆိုတာမထင်ရှားဘူး။ဘာကြောင့်မထင်ရှားတာတော့အလွန်အလွန်ကြာလွန်လို့မထင်ရှားတာလို့ဆိုလို့ရတယ်နော်။အဲ့တော့တရဝရရဲ့အနေထားကိုပြောထားတာရှင်းရှင်းလင်းလင်းပြောမှဆိုရင် မျက်စိကိုပိတ်ပြီးတော့လက်ဘင်းကိုကြွတ်ထပ်ပြီးတော့ဆွဲခေါ်ခံရတဲ့လူတယောက်ဟာဘယ်နှဟစပြီးဆွဲခေါ်လာတယ်ဆိုတာ သူ့အနေနဲ့လည်းသိဖို့ခက်တယ်။နော်မျက်လုံးကိုပိတ်ထားတယ်။လက်ဘင်းကိုကျိုးနဲ့ခြိထားတယ်။ကျိုးနဲ့ခြိထားပြီးတော့တနေရာနေတနေရာတနေရာနေတနေရာတနေရာနေတနေရာပြောင်းရွှေ့ပြီးခေါ်သွားတာ။အဲ့ဒီနေရာပေါင်းမြောင်များစွာခေါ်ဆောင်သွားခြင်းခံရတဲ့ဒီတရားဟာဘယ်နေရာကစပြီးသူ့ဒီလိုခေါ်ခဲ့တယ်ဆိုတာပြောရခဲ့တယ်။အဲ့လိုဆိုတာ တော့သတ္တဝါတွေဟာတန်တရားထဲမှာကျင်လည်ရတယ်ဆိုတာလွတ်လွတ်လပ်လပ်ကျင်လည်ရတာမဟုတ်ဘူးအဝိဇ္ဇာက မျက်စိကိုပိတ်ထားတယ်စကလုံးနဲ့သုံးတဲ့အခါအဝိဇ္ဇာနိဝရဏနံအဝိဇ္ဇာရဲ့ပိတ်ဆို့မှုကိုခံထားရတယ်တဏ္ဍတန်ယောစနနာတဏ္ဍနဲ့ချီနှောင်ထားတယ်မျက်လုံးကိုပိတ်ထားသည့်အတွက်ကြောင့် ဖယ်နေရာကထွက်လာတဲ့ဆိုတာ तू မသိနိုင်ဘူးမသိနိုင်တာကြည့်လေကိုယ့်အကိုပြန်စဉ်းစားကြည့်ရလားခေါင်းကုပ်ပြီးငါဘယ်ဘဝလာတာတော့လို့အခုဘယ်ဘဝသွားမှာတော့လို့လူဝင်စားတချို့ကတော့ပြောကောင်းပြောနိုင်မှာပေါ့တမန်အဖြစ်တော့လိုက်ကမဲကြီးချထားလိုက်တာဟိုဘဝနဲ့ဒီဘဝဆိုတာသိနိုင်စွာမရှိတော့အနိကတောင်မသိနိုင်တာအဝေးဆို သိဖို့တော့ခက်တာပေါ့အဲ့တော့တန်တရားထဲမှာသွားနေရတယ်ဆိုတာမျက်စိဖွင့်ပြီးတော့လွတ်လွတ်လပ်လပ်သွားနေရတာမဟုတ်ဘူးအဝိဇ္ဇာကပိတ်ထားသည့်အတွက်ကြောင့်ဘာမှမသိလိုက်ဘူးဘယ်ရောက်လို့ရောက်မှမသိဘူးဘယ်သွားရမှလည်းမသိဘူးနော်ဘယ်ကလာခဲ့တာမှလည်းမသိဘူးဘယ်သွားနေမှလည်းမသိဘူးကိုယ့်ကိုဖြစ်ချင်ရဖြစ်လာတာပဲအမှားတော့ကိုယ့်ကိုစဉ်းစားကြည့် ငါအတိတ်ဘဝတုန်းကဒီအိမ်ဒီအမေဒီဖေးစီလာမယ်ဆိုပြီးလာတာမှမဟုတ်တာထီကြောင့်မှသာအမေဖေးဆိုတာတွေ့တာလေမေဖေးတွေ့တော့မှတာဝန်စဉ်ဖြစ်ကြတာဒီလူတွေနဲ့ဒီလိုတွေ့လိမ့်မယ်လို့သိချင်မှသိသိဖို့ခက်တယ်ပေါ့အဲ့ဒီမှာလည်းပဲရောက်လာပြီဆိုရင်တာဝန်စဉ်ကျိုးကလည်းခြိထားတာဆိုဟိုဒီဒီမသွားနိုင်ဘူးမသွားနိုင်တော့တဏှာလည်းပဲ တဏှာဆိုတဲ့တွေ့တာမှုကြီးကတုတ်ထားတာကိုနောင်ဖွဲ့ထားတာအဲ့ဒီလိုနေထားဖြင့်တန်တရားတဲ့သွားလာနေရတဲ့သရဝါတွေရဲ့ဘယ်နေရာကစခဲ့တယ်ဆိုတာမသိနိုင်ပါဘူးတဲ့တတဝဝပဲမသိနိုင်ပါဘူးတဲ့အဲ့တော့နမရကောယံဘေကွေတန်တာရောပထမစကားဒုတိယထပ်ပြီးတော့မြတ်စွာဘုရားဆောက်ဟောတာပုပ္ပါကောတိနပညာယတိ အဝိဇ္ဇာနိဝရဏနံတတ္တနံတဏတန်ယောဇနာနံတန္တဝတံတန္တရတံအဲ့ဒါမှရှင်းလျားလို့မသိနိုင်တာကိုမြတ်စွာဘုရားဥပမာနဲ့ရှင်းပြတယ်ဥပမာယမိတိကိစီအထံဇာနန္တိပန္တိတာစကားပြောတဲ့အခါမှာဥပမာနဲ့ပြောရင်ပို့ပို့ရှင်းတယ်ပေါ့ ပညာရှိတဲ့ပုဂ္ဂိုလ်တွေကဥပမာလေးနဲ့ပြောလိုက်ရင်ပို့ပြီးတော့နားလဲတယ်အဲ့ဒါလိုပဲမြတ်စွာဘုရားရဲ့တရားတော်တွေထဲမှာဥပမာလေးတွေနဲ့ရှင်းပြောသွားတာခုဒီအကြောင်းအရာလေးကိုခေါင်းထဲမှာမှတ်လိုက်ဘဝတစ်ခုမှတစ်ခုကုပြောင်းသွားလာနေရတဲ့တန်တရားရဲ့အစကို နောက်ကြောင်းပြန်တော့လဲသိနိုင်ခြင်းမရှိဘူးသိဖို့မသိနိုင် အဝိဇ္ဇာဖြင့်ပိတ်ဆို့ပြီးတဏှာနှောင်ကြိုးတဲထားတဲ့တရဝရီရဲ့ထိုဘဝမှာဤဘဝမှာထိုဘဝသို့သွာလာခြင်းပြုနေကြတဲ့တရဝတို့ရဲ့ရှေးဥစွာအစာဆိုတာအစာဆုံးဆိုတာဟာ မသိနိုင်ပါဘူးဒီနှစ်ခုအဲ့တော့မြတ်စွာဘုရားဥပမာနဲ့ဟောတယ်တေယတာဝိဘိကွေပုရိသောယံဣမတမေသံဗုဒ္ဓိပေ တိဏကတ္တသာခပလာတံကျွန်းတကျွန်းပဲရည်ညွှန်းပြောလိုက်တာစပူရိတ်ကျွန်းဆိုတာတောင်ကျွန်းကိုရည်ညွှန်းတယ်ပေါ့တောင်ကျွန်းမှာရှိတဲ့တစ်ပင်တွေတဲ့မြက်တို့တစ်ပင်တို့တစ်ခက်တွေတစ်ရွက်တွေအလုံးတောင်ကျွန်းမှာပေါက်တဲ့တစ်ပင်တစ်ရွက်တစ်ခက်အလုံးကိုဖြတ်ပြီးတဲ့အခါမှာဧကိစ္ဆံတာရိတ္တဝါတပေါင်းနဲ့စု ဖြတ်လိုက်ပြီးတော့တပေါင်းနဲ့စုစုပြီးတဲ့အခါမှာလက်လေးသစ်လက်လေးသစ်အတုံလေးတွေအပုံလေးတွေပုံအောင်သစ်ပင်နဲ့ပတ်သက်တာနော်မြက်သစ်ပင်သစ်ခဲအရွက်အဲ့ဒါတွေအကုန်စုလိုက်တယ်စုလိုက်ပြီးတဲ့အခါမှာဖြတ်တောက်ပြီးတော့လက်လေးသစ်လက်လေးသစ်အစုလေးအစည်းလေးတွေစီးလိုက်လက်လေးသစ်တစ်စီးလက်လေးသစ်တစ်စီးစီးပြီးတော့ ခဏတွက်တယ်လို့တွက်လိုက်တရုတ်ပေသည် တွက်တယ်လို့ပေါ့အဲ့တော့သဘူရိကျုံမှာဖြစ်တဲ့တစ်ပင်တစ်ရွက်တစ်ခက်ဆာနဲတော့မှမဟုတ်ပဲလေဒါဥပမာအနေနဲ့မြတ်စွာဘုရားပြောတာအဲ့ဒါတွေကိုလက်လေးသစ်လက်လေးသစ်အစည်းလေးစီးပြီးတော့ချထားတဲ့ချထားပြီးတဲ့အခါကျတခက်ကိုကောက်ပြီးတော့ အယံမေမာတာဒါငါအမေဒါလေးတစ်ခုချတတမေမာတုအယံမတာဒါငါအမေရဲ့အမေနော်ဒီတစ်ခက်လေးတစ်ခက်ချပြီးတော့အမေနောက်တစ်ခက်ကအမေအမေနောက်တစ်ခက်ကအဲ့ဒီအမေအမေရဲ့အမေနောက်တစ်ခက်ကအဲ့ဒီအမေတွေပေါ့ဆင်းတွေ့တာအမေပဲတွေ့တာ အဲ့ဒါလို့အမေစရင်တွက်ကြည့်လိုက်မယ်ဆိုလို့ရှိရင်တဲ့ခုနဇဝူရိတစ်ချောင်းလုံးမှာရှိတဲ့မြက်သစ်ပင်ရေယူော်ပေါက်တဲ့အပင်တွေမှန်သမျှအကုန်စုပြီးတော့အတုံးပြူလက်လေးသေးလက်လေးသေးဖြတ်ပြီးတော့ထားတဲ့ဟာကုန်းသာသွားမယ်တဲ့အမေမကုန်းသေးဘူးတဲ့။နော်အမေစင်းအတွက်လို့မပြီးဘူးတဲ့ဒီကနန်းနဲ့တဲ့။ အပရိယဒိဏဝဘိက္ခွေတတ္တပုရိတတ္တမာတုမာတရောအတုတဲ့အဲ့လိုစင်းတွေ့ရင်တဲ့အဲ့ဒီလူရဲ့အမေအမေစင်းဟာကုံသွားတာမရှိဘူးတဲ့အထဣမတမေသံဗုဒ္ဓိပေတိနကထသာခာပလတံပြိခယံပရိယဒနာကိစီယသဝုရိကျွန်းမှာရှိတဲ့ မြက်သစ်ပင်သစ်ရဲ့အကုန်လုံးသာကုန်သွားမယ်တဲ့အမေကမကုန်သေးဘူးလို့ပြောတာဒါအဲ့ဒီနီးနဲ့သဘောပေါက်အောင်မြတ်စွာဘုရားရှင်းပြတာနော်ဒီတုတ်တံမှာဒါမှမဟုတ်တိဏကထာတုတ်လို့ခေါ်တယ်တိဏဆိုတာမြက်ကထာဆိုတာသစ်သားတိဏကထာအဲ့ဒါနဲ့အစုပုံလေးတွေလုပ်ပြီးတော့စရင်တွက်ကြည့်တာ အဲ့ဒါမြက်တွေတိရွက်တွေတစ်ပင်တွေသာကုံသွားမယ်အမေကမကုံသေးဘူးတဲ့။ဘာဖြစ်လို့တော့နဲ့အဆောဗျာတန်ကိတ္တဟေတုဆိုပြီးတော့ဆက်ပြအနမတေကောယံဘိက္ခုတန်တာရောဒီဖြစ်စဉ်ကြီးဟာနောက်ကျောင်းပြန်ပြီးတော့အစရှာတော့လဲသိနိုင်ဖို့မရှိဘူး သရဝရီရဲ့အစဆိုတာမထင်ရှားဘူးလို့ခုနကပထမစတင် ပြောခဲ့တဲ့ထေသနာနဲ့ပြန်ဆက်ပြလိုက်တာမြတ်စွာဘုရားအဲ့ဒါကြောင့်ပဲတဲ့မသိနိုင်တဲ့အစရှိလို့ပဲဆိုပြီးတော့တရားဟောလို့ရင်ကပါလဲလို့ဆိုရင်နောက်ဆုံးပိတ်အနေနဲ့မြတ်စွာဘုရားဟောလို့ရင်ကတန်တရားရှိတာကိုပြောလို့ခြင်းနဲ့ မြတ်စွာဘုရားကဩဝါဒပေးမယ်အနှစ်ချုပ်ဒေသနာကြတော့ပါတော့ဆိုဧဝံဒီဃရတံဝဘိက္ခွေဒုက္ခံပစ္စနိဘူတံယန္တုမင်းတို့တန်တရားထဲမှာလင်းလာတဲ့ဒုက္ခတွေအကျဉ်းချင်းခံစားခဲ့ကြရပြီမွေးတော့ကလည်းဒုက္ခပဲလေမွေးပြီးတော့လည်းပဲမသေးခင်ကြားမှာလည်းဒုက္ခပဲလေသေတော့လည်းဒုက္ခလေ တော့လူဘဝဆိုတာဒုက္ခကြီးမှာမဟုတ်တာနေမကောင်းလို့ဖြားလို့နားလို့ယောဂရလို့ကောင်းကြိုက်လို့သွားကြိုက်လို့ဆိုတဲ့ဒုက္ခတွေရတယ်အများကြီးမကြေလတ်လို့ငိုရလူတွေခံစားနေရတဲ့စိတ်ဒုက္ခတွေကအများကြီးပဲရှိတာမြဲတမ်းလူတွေကပျော်ရွှင်နေရတာမှမဟုတ်တာဒုက္ခတွေအများကြီးပဲအဲ့တော့ကြည့်လိုက်မယ်ဆိုရင် ဓိကရတံဝောဘိခွေဒုက္ခံပစ္စနိဘူတံအဲ့ဒါကိုတွက်လိုက်ပဲဆိုရင်သူဒုက္ခခံခဲ့တာဟာဘလို့ကြာပလဲတဲ့အလွန်ကိုကြာခဲ့ပြီတရဝရေဟာတန်တရားထဲမှာဒုက္ခခံရတာကြာလှပြီခုမှမဟုတ်ဘူးဒီပုံစံနဲ့လာတာကြာလှပြီတိဗ္ဗံပစ္စနိဘူတံပြင်းပြင်းထန်ထန်ကိုခံခဲ့ရတာဒုက္ခပြဿနာမျိုးစုံနဲ့တွေ့တယ် ဒုက္ခမျိုးစုံ ရောက်ခဲ့တယ်ခံစားခဲ့ရပြီပြဒနာပစ္စနိပုတ္တံပျက်စီးမှုမျိုးစုံလည်းတွေ့ရတယ်ပျက်စီးမှုမျိုးစုံဆိုတာနော်ညာတိပြဒနာအမေဖေးတွေဆွေတွေမျိုးတွေသေသွားတယ်ဘောဂပြဒနာပစ္စည်းဥစ္စာတွေဆုံးရှုံးသွားတယ်ရောဂပြဒနာကျမ်းမာမှုတွေဆုံးရှုံးသွားတယ် ရောဂပြဿနာဆိုတာကြမ်းမမှုဆုံးရှုံးသွားတဲ့ယောဂဖြစ်တာညာတိပြဿနာပောဂပြဿနာရောဂပြဿနာအဲ့သုံးခုကတော့လူတွေခံစားရဆုံးပဲနောက်ပြဿနာနှစ်ခုကသီလပြဿနာကိုကျင်တရားပျက်စီးမှုဒိဋ္ဌိပြဿနာမှန်ကန်သောအမြင်တစ်ခုရဲ့ပျက်စီးမှုအဲ့မှာဆိုလိုတာကတော့ရှစ်သုံးခုကိုအဓိကထားပြောတာ ဆွေတွေမျိုးတွေပျက်စီးခဲ့လေပြီပစ္စည်းဥစ္စာတွေဆုံးရှုံးပျက်စီးခဲ့ပြီယောဂဖြစ်ခဲ့လို့ကျမ်းမာရေးတွေဆုံးရှုံးပျက်စီးခဲ့ပြီညာတိပြဒနာပေါ်ကပြဒနာရောဂပြဒနာလူတွေကဩကတဆိုတိုင်းပြဒနာတရား၅ပါးဆိုပြီးတော့ဆူတောင်းကြတာဘယ်လွတ်လို့တော့လွတ်လားဆူတောင်းရုံနဲ့မြန်လွတ်နေကြမှာနေတိုင်းဩကတဆိုနေတာ အဲဩဃတထဲမှာပြဿနာတရား၅ပါးလွတ်ဘူးပြက်တာပဲနိဗ္ဗာန်ရမှလွတ်မှာပဲဒါပျက်စီးမှုတွေနဲ့ဆုံးနေပြီတဲ့တန်တရားထဲမှာရှင်ဒါတွေကဂျာလာပြီတဲ့ကတတိဝဋ္ဌိတာ ကတတိဆိုတာသင်္ချိုင်းဝဋ္ဌိတာဆိုတာတိုးချဲ့လာတာသင်္ချိုင်းတွေပဲတိုးချဲ့လာတာ သို့မဟုတ်လူသေးတော့မြုပ်တဲ့အခါမြေကြီးပဲအပေါ်မြင့်တက်လာတယ်လို့ဆိုလိုတယ်ဖះတဆူနဲ့တဆူကြားတေယုဇနာလောက်မြင့်တက်တဲ့အထက်ဒါကြောင့်မို့ရှေးအောင်ပစ္စည်းတွေကမြေကြီးအောင်ရောက်ရောက်သွားတယ်ဖះတွေရှေးအောင်ဆောင်ဦးတွေကိုမြေကြီးအောင်ရောက်တယ်တူးဖော်နေကြရတယ်နေ့စဉ်နဲ့မြတွင်ပြန်ကြလာတဲ့ဖုံမုံတွေတစ်ပင်တွေကကျွေးလာတဲ့တိရွက်တွေ အပွင့်နေပန်းနေလူသေးလို့မြုပ်တာတွေတိရစ္ဆာန်သေးတွေလိုက်ကြည့်လိုက်မယ်ဆိုကဘာပြေးပြင်းပေါ်မှာမြေကြီးဖြစ်တဲ့ဟာတွေကအများကြီးပဲလေအော်မျိုးတွေတော့မြေကြီးမဖြစ်ပါဘူးမီးရှို့ပြစ်တာပါဆိုမီးရှို့လည်းပြပဲလေပြမြေကြီးဖြစ်အောင်မှာအဲ့ဒါကိုဆိုလို့တဲ့ကတတိဝဋ္ဌိတာ တင်ញိုင်မြေတွေပဲတိုးတက်လာတယ်သို့မဟုတ်မြေကြီးပဲမြင့်မြင့်တက်လာတယ်ဟုတ်တော့တင်ញိုင်တွေကတင်ញိုင်သာထားမယ်ဆို ချဲ့နေရတာပဲလေတင်ញိုင်ဆိုတာချဲ့လို့မဆုံးတာတင်ញိုင်မြေချော့အဲ့ဒါကူတော့ရှိတယ်အခုအိန္ဒိယနိုင်ငံမှာတော့တင်ញိုင်မရှိဘူးထင် ဟိန္ဒူတွေမှာတော့သင်္ချန်မရှိဘူးတခြားလူမျိုးတွေသင်္ချန်တော့ရှိကောင်းရှိမယ်။ဘာလို့သင်္ချန်မရှိတော့ဆိုဟိန္ဒူတွေကအခုခေတ်ပြောတာနော်။မြေနာကန္နာချောင်းနာအင်းအိုင်နာမှာသွားပြီးတကြိုပြီးပြာကိုမြစ်ထဲချောင်းနဲ့အင်းအိုင်နဲ့ထည့်လိုက်တာ။ဒါဟိန္ဒူတွေလုံနေကြပဲ။ဒါမှမဟုတ်သူတို့မှာဟိန္ဒူသင်္ချန်ဆိုတာမရှိဘူး။တခြားဘာသာတွေကတော့သင်္ချန်နေရှိတယ်လေ။ ရစ်စတန်သင်္ချိုင်းနေဆိုရင်လှလပဝတသဆင်ထားတာဂျပန်တို့ဘာလို့ဆိုသင်္ချိုင်းကိုလှဆင်ထားတာဂျပန်မှာကိုရဆန်ဆိုတဲ့တောင်းမောင်းမှာသင်္ချိုင်းကအကြီးကြီးပဲတနေ့ကုန်လေပတ်လို့မပြီးနိုင်ဘူးသင်္ချိုင်းကြီးအခြေကြီးအသင်္ချိုင်းတော့သင်္ချိုင်းကလေပတ်စရာအနေနဲ့ရောက်ခဲ့ဘူးလေ နယ်သာလန်နိုင်ငံမှာဆိုရင်အမ်စတာဒမ်မြို့နာအဲ့နာကတင်းញိုင်းတစ်ခုဆိုရင်လှလှပပလှုပ်ထားတယ်ပန်းဥယျာဉ်လိုပဲလှုပ်ထားတယ်တကယ်တော့တင်းញိုင်းပဲအဲ့တင်းញိုင်းနိုင်မှာထူးထူးဆန်းဆန်းပါတွေတွေ့ခဲ့တော့ဆို weeping tree ဆိုတာကြီးတွေတွေ့ခဲ့တယ်သစ်ပင်ကြီးတွေကသပင်ဖားရချထားတဲ့ပုံစံမျိုးကြီး အကိုင်းကြီးတွေကအပွားနေပြီးလဲပြီးမြေကြီးနာကြတော့မှပြန်ကော့တဲ့နော်အဲ့တပင်ကြီးတွေကတင်းကြိုင်းမှစိုက်တာဗမာပြည်တော့မတွေ့ဘူးအဲ့လိုဟာမျိုး weeping tree တဲ့ငိုကြွေးနေသောတပင်ကြီးများတကယ်ကိုစပင်ဖားရချထားတဲ့ပုံကြီးပဲအပေါ်တင်ကိုင်းကြီးတွေကအောက်ကိုဣကြပြီးတော့စပင်ဖားရချထားတဲ့ပုံစံမျိုးပဲ တော့သင်္ချိုင်းတွေသင်္ချိုင်းတွေသာများလာတယ်ဆိုတော့တန်တရားကြာခြင်းနဲ့ကြာလို့သင်္ချိုင်းတွေများတယ်လို့ပြောတာကတတိဝဋ္ဌိတာသင်္ချိုင်းမြေတွေသာတိုးပွားလာတယ်တဲ့ဆိုပြီးတော့မြတ်စွာဘုရားတတိပေးတာဟောဒီလောက်ကြာတဲ့တန်တရားတွေမှာမင်းတို့ဒုက္ခဆိုတော့လေမျိုးစုံမကြုံမှုတဲ့ဒုက္ခတွေအများကြီးအခုဘဝကြုံညီမကြုံမှာတဘဝတစ်ခုမှာကြုံခဲ့မှာအကြည့်ပဲကုန် ကြုံခဲ့မှာကြီးပဲကိုမကြုံဘူးတဲ့ဒုက္ခဆိုတာတန်တရားကြီးကတော့ကြာတော့မရှိဘူးအလုံးဒုက္ခပြောဆိုကြုံမှုမှာအဲလူတွေကအဲ့ဒါတွေမေ့သွားတဲ့အခါကျတော့ကိုဒုက္ခမကြုံဘူးသူများဒုက္ခရောက်တာကြည့်ပြီးငါတော့ကံကောင်းတယ်လို့ထင်နေပြန်ရောဘယ်သူမှကံမကောင်းပါဘူးတန်တရားထဲမှာဆိုလို့ရှိရင်အလုံးဟာဒုက္ခတွေနဲ့နေကြတာကြီးပဲတခါမဟုတ်တခါကြုံမှာပဲလေကြုံရတာကြီးပဲ အမေသေးတာလဲကြုံတာပဲအဖေသေးတာလဲကြုံတာညီကိုမောင်နှမတွေသေးတာလဲကြုံတာအဲသူများသူများမိသားစုတွေကသေရင်တော့သွားပြီးအာဘိဓကပြောတယ်ချော့နိုင်မောနိုင်တယ်ကိုကကြတော့ကိုလှဲ့ကြကိုငိုရပြန်တာအမကြုံတဲ့လူရှိမှမရှိပဲနဲ့နော်ဒါတရားတွေကဒုက္ခမကြုံတဲ့လူရှိမှမရှိတာအဲ့ဒါတွေကိုမြတ်စွာဘုရားက တတိပေးပြီးတော့နောက်ဆုံးယဟန်တွေကိုဘာဆုံးမလိုက်တာတော့ဆိုတာယာဝေစီရံဘိက္ခွေအလမေဝတဗ္ဗသင်္ခါရေသူနိဗ္ဗိန္တိတောဘဝဆိုတဲ့ဒီသင်္ခါရတရားတွေပေါ်မှာမင်းတို့ညီးငွေ့ဖို့တော်လောက်ပြီလူတွေညီးငွေ့မညီးငွေ့နိုင်ဘူးလေ မကြုံဘူးတာလို့ထင်နေတယ်မငင်းငွေနိုင်မမြင်ဘူးထင်နေတယ်မခံစားဘူးထင်နေတယ်မေ့သွားတာကိုဒါကြောင့်သဗ္ဗသင်္ခါရိတုသင်္ခါရအလုံးတို့ဘောမှာနိဗ္ဗိန္ဒိတုံညင်းငွေတယ်ဆိုတာตายမှုမရတော့ဘူးစိတ်ပြက်တယ်နောက်မလို့ကျွန်တော်ဘူးဆိုတာမျိုးဆိုလို့တယ်နော်မငင်းငွေဘူးဆိုတဲ့လူကတော့မလေးရချက်နေတော့မယ် ဒီနိုင်ငံမကောင်းရင်တခြားနေရာကောင်းလို့ဒီလောကမကောင်းရင်တခြားလောကကောင်းလို့ဒီဘဝမကောင်းရင်နောက်ဘဝကောင်းလို့မငြိမ့်ဝင်နိုင်ဘူးလေဒီထမင်းဟင်းမကောင်းဘူးဆိုနောက်ထမင်းဟင်းကောင်းလိမ့်မယ်ထင်မြင်တာပဲပမာချက်မကောင်းဘူးဆိုရင်ဟာတပြင်းကိုရီးယားထမင်းဆိုင်တို့ဗီယက်နမ်ထမင်းဆိုင်တို့အဲတော့စားအောင်ပါပဲကောင်းလို့လို့ပဲရှာတယ် အဲ့ဒါတွေကခုမှမဟုတ်ဘူးတဲ့အမျိုးဆုံးခံစားမှုနေပြီဒါကြောင့်မို့ရာဝင်စိရံသဗ္ဗသင်္ခါရေတုနိဗ္ဗိန္ဒိတုံနိဝိန္ဒိတုံအတိဘယ်ကဝိန္ဒိဆိုတာတာယာမှုကိုရတာခြေနှက်ဆရာကိုရတာနိဗ္ဗိန္ဒိဆိုတာခြေနှက်မှုကိုမရတော့တာအဲ့ဒါကိုဗမာစကားမှာညီးငွေ့တယ်လို့ခေါ်တာ ကိုရထားတဲ့အရာတစ်ခုကိုမကျေနပ်တော့ဘူးဆိုတာစိတ်ပြက်ပြီးတော့မလို့ကျင်တော့တဲ့ဟာကိုဆုတ်လို့တယ်ပေါ့နော်စိတ်ပြက်ပြီးတော့ဒါမျိုးမရကျင်တော့ပါဘူးလို့ဖြစ်ရဒုက္ခဖြစ်တုံးလေးသာမရကျင်တာပြီးတော့ရကျင်နေပြန်တာပဲအကုန်လုံးအဲ့တော့တန်တရားကြီးကိုမငင်းငွေ့ကြဘူးမြတ်စွာဘုရားကယာဝင်စိတံအလမေဝသဗ္ဗသင်္ခါရေတုနိဗ္ဗိန္တိတောယာဝဆာ တကယ်ကို အလွန်ကိုညီငွေဖို့တော်ပြီညီငွေထိုက်ပြီအလံဝိရစီတုံတွေ့တာမှုတွေကင်းပြတ်ဖို့တော်လောက်ပြီအလံဝိမုစီတုံလွမြောက်အောင်ကြိုးစားဖို့တော်လာပြီလွမြောက်အောင်ကြိုးစားဖို့လှုပ်တင်နေပြီမကြိုးစားသေးဘူးပြောနေတော့မယ်လေနောက်ဘဝနောက်ဘဝနောက်ဘဝဖះတော်မှာနောက်ဖះနောက်ဖះနဲ့ရှေ့လိုက်သေးတာ အဲ့နောက်ဖះနဲ့တွေ့ပြန်တော့နောက်ဖះထားရွှေ့ခြင်းရွှေ့ဦးမှာဘာလို့လို့ဆိုပြောတာကိုတန်တရားတွေကပြောတာလေဒီဆရာတော်ရက်ထင်တဲ့ကြပြတပုတ်ရေးထားတာနောက်ဖះမအများငါတို့ပါကြစို့ဟုနောက်ဖို့နောက်ဖို့နောက်သို့မဆုံးလူတွေဟာရွှေ့ရွှေ့သွားတာရွှေ့ရွှေ့သွားတာတကယ်သွားရမယ်ဆိုရွှေ့တယ် သူရောကိုရဲ့ဝဲအဲ့လိုပဲတကယ်သွားရမယ်ဆိုရင် ရွှေ့ပြီးနောက်မှနောက်မှလာခဲ့ပါမယ်နောက်မှလှုပ်ပါမယ်ဟောနောက်ကိုရွှေ့တာတွေကများတယ်ပေါ့တကယ်ခုချက်ချင်းလုံးမလားဆိုနောက်မှနောက်မှဘယ်တော့နောက်ရဲ့လို့တော့မသိဘူးနောက်ကြတော့လဲနောက်ကိစ္စနဲ့သွားပြန်တာအဲ့ဒါကိုပြောတာမြတ်စွာဘုရားအလံဝိရစီတုံမင်းတို့တွေ့တာတတ်မှုမှုတွေ ကင်းဖို့တော်လှပြီတဲ့မရှိသင့်တော့ဘူးဘာလို့ဆိုသိကြခဲ့ပြီလေအလံဝိမု ක්ෂි တုံတူတောင်းလေးတော့လူတွေဖြစ်ပါတယ်ဝေသာဟင်းကြီးနေ့တိုင်းစားရင်တော့ညီခွေးလာတော့ချမောင်ရွယ်လေးစားခြင်းမြန်ချမောင်ရွယ်ကြီးစားခြင်းမြန်တော့စားပြန်တော့လေညီခွေးလာဘူးဝေသာလေးတစ်ခါတလေကောင်းတယ်ဖြစ်လာပြန်ပြောင်းရွှေ့ပြီးတော့လူတွေဟာတွေ့တာမှုတွေနဲ့ပဲသွားတာ ညှိခွေတယ်ဆိုတာလည်းခဏပဲညှိခွေတယ်ဆိုတာထိတဲ့ကောင်းတာလေးကိုရှာလိုက်တာပဲဟုတ်ညှိခွေတာမဟုတ်လေဒီသင်္ခါရကနေဟိုသင်္ခါရပြောင်းလိုက်တာပဲရှိတယ်သင်္ခါရပြောင်းပြီးတော့သာနေကြတာလူတွေကသင်္ခါရမှန်သမျှကညှိခွေရမှာတန်တရားကြီးကညှိခွေရမယ့်အစားမဟုတ်ဘူးထီတယောက်နဲ့ညှိခွေရင်ဟိုတယောက်ရှာလိုက်ပြန်ဟိုတယောက်နဲ့ညှိခွေရင်နောက်တယောက်ရှာပြန်အဲ့ဒါလိုနဲ့ ညင်းငွေတယ်ဆိုတာရှိမှမရှိတာအသေးအသေးပဲရှာသွားနေတာအဝတ်တွေအဝတ်စားတွေဆိုလဲအသေးသေးပဲရှာတာပဲလေဒါလေးအဟောင်းလေးနွမ်းသွားပြီဆိုတော့အသေးရှာပြန်တာအိမ်ဆိုလဲအသေးရှာတာကားဆိုလဲအသေးစီးတာပဲမော်ရန်သေးလိုက်အဟောင်းရောင်းပြည့်အသေးရှာအဲ့တော့အဟောင်းပြည့်အသေးရှာအဟောင်းပြည့်အသေးရှာနဲ့အဲ့လို ရှာလို့လည်းမဆုံးတော့ပြစ်လို့လည်းမဆုံးတော့အဲ့တော့မြတ်စွာဘုရားကအဲ့ဓာတွေတော်လောက်ပြီအသက်မရှာနဲ့တော့ညီငွေဖို့တင့်တော်ပြီအလံဝိမု ක්ෂි တုံနောက်ဆုံးမှာဒီသင်္ခါရတရားတွေကလွတ်အောင်ကြိုးစားဖို့တင့်တော်ပြီလို့ရဟန်းတွေကိုအဲ့လိုတတိပေးတာဒီသုဒ္ဓနိုင် သုဒ္ဓနိုင်မှာဒီတရားဒီတိုင်းပဲဟောတာခြားတယ်မှာ ဥပမာလေးတွေပဲကြွားချပြီးတော့သွားတယ် ဒါပထမတိဏကတ္ထသုတ်မှာဟောဖို့နောက်ဒုတိယသုတ်ကပထဝီသုတ်တာလို့နာမည်ပေးထားတယ်မြေကြီးနဲ့ပတ်သက်တာအဲ့ဒါရှေ့ဘက်စကားတွေအတူတူပဲဖြစ်စဉ်ဖြစ်စဉ်ကြီးရဲ့အစဆိုတာအစဉ်လိုက်ပြီးသိတော့လဲအစဆိုတာမသိနိုင်ဘူးမျက်စိပိတ်ကြိုးနဲ့ခြီးပြီးတော့ခေါ်ဆောင်သွားခြင်းခံရတဲ့သရဝါရီရဲ့အရှိအစဆိုတာမသိနိုင်ဘူး အဲ့ဒါကြောင့်မလို့ဥပမာအပြင်ပြောမယ်ဆိုရင်လူတယောက်ဟာတဲ့ဒီမာပရဝီမြေကြီးကိုဒီကဘာကြီးကမြေကြီးမြေသားတွေကိုစီးစီးလောက်စီးစီးလောက်အလုံးလေးတွေလုံးမြေကြီးလေးတွေမြေကြီးကို တူးပြီးတော့စီးစီးလောက်စီးစီးလောက်အလုံးလေးတွေလုံးလုံးပြီးတော့ထားထားပြီးတဲ့အခါကျတော့စင်းအတွက်ကြည့် ခုနကအမေစင်းအတွက်တာအခုကအဖေစင်းအတွက်မြေကြီးအလုံးလေးတွေကိုစုပုံထားပြီးတော့ဒါကငါရဲ့အဖေဒါကငါအဖေရဲ့အဖေဒါငါအဖေအဖေရဲ့အဖေနဲ့ဆိုပြီးတော့စရင်တွက်ကြည့်လိုက်ပါတဲ့တွက်ကြည့်လိုက်လို့ရှင်ကဘာမြေကြီးမှာရှိတဲ့စီးစီးလောက်အလုံးလေးတွေကမြေကြီးမြေကြီးဒါကုံသွားမယ် အဖေစင်းမကုန်ပါဘူးဖေစင်းရတော့ရှိနေဥမှာပဲဒီမဟာပရိမြေကြီးကြီးတစ်ခုလုံးသာကုန်သွားတော့မယ်တန်တရားမှာအဖေဆိုတာတွေကိုကုန်မှာမဟုတ်ဘူးတဲ့ဒါကြောင့်မို့သရဝရရဲ့အစဆိုတာသိဖို့အမတမခက်ခဲတယ်ဒီတန်တရားကြီးထဲမှာတတ္တဝါတွေကဒုက္ခဒုက္ခမျိုးစုံကြာရှည်စွာခံစားခဲ့ပုပြီ ပြင်းပြင်းထန်ထန်ခံစားခဲ့ကြပြီပျက်စီးမှုတွေမျိုးစုံကြုံခဲ့ကြပြီတင်းကြိုင်းတွေသာတိုးလာတယ်။ဩတင်းကြိုင်းတိုးလာတာဆိုတာလူတွေမှာဒါဘဝတစ်ခုပဲကြည့်အောင်တော့နော်အယိုးပါတဲ့တတဝါဖြစ်တာတို့အယိုးမပါတဲ့တတဝါဖြစ်တာတို့အယိုးကြီးများတဲ့တတဝါအယိုးနဲ့အသားနဲ့ရောနေတဲ့တတဝါအယိုးကြီးဖြစ်တဲ့တတဝါအသားကြီးဖြစ်တဲ့တတဝါ အယုဒရောနေတဲ့သဘောလူတွေကြတော့အယုဒရောနေတာလက်တွေပါတွေကြတော့အယုကများနေငါးတွေပါတွေကြတော့အယုကများပက်ကြီးတွေကြတော့အယုမပါဘူးတဲ့ဒါအဲ့လိုမပါတဲ့သရဝါတွေသူဆိုလိုတယ်ပေါ့အဲ့တော့အဲ့ဒီသရဝါတွေဟာဖြစ်လာတော့ဒုက္ခမျိုးစုံခံစားရပြီတဲ့ဒါကြောင့်မို့လို့ သင်္ခါရအလုံးပေါ်မှာအလမေဝနိဗ္ဗိန်ထိတုံညီငွေဖို့တော်လာပြီတဲ့အလံဝိရစီတုံဘယ်ဟာဖြင့်ကောင်းတယ်လို့တွေ့တတ်တမဲမှုမပြုသင့်တော့ဘူးအလံဝိမု க்ஷி တုံသင်္ခါရတရားတွေကလွတ်မြောက်အောင်ကြိုးစားသင့်ပြီကိုကရှာနာဘာရှာတော့သင်္ခါရပဲရှာနာလေသင်္ခါရဆိုတာ သဘောအပြင်သင်္ခါရရဲ့စရင်တွဲကြည့်မယ်ဆိုရင်ပစ္စည်းသင်္ခါရလူသင်္ခါရကိုရှားနေတာပစ္စည်းနဲ့လူပဲရွှေလည်းသင်္ခါရငွေလည်းသင်္ခါရပတ်စံလည်းသင်္ခါရအကုန်လုံးသင်္ခါရတွေကြီးပဲလေကိုရှားတာသင်္ခါရကြီးပဲအဲ့ဒီလိုရှားနေတာတွေပေါ့တော်လာပြီသင်္ခါရကင်းရကိုရှားသိမ့်ပြီဆိုတော့နိဗ္ဗာန်ပဲသင်္ခါရမှာပါတဲ့ဟာနိဗ္ဗာန်သင်္ခါရတွေပေါ်မှာညီငွေတိုက်ပြီဆိုတော့ညီငွေရင် သင်္ခါရမရှိရနိဗ္ဗာန်ကိုရရှိမှာဖြစ်တယ်အဲ့ဒါဒီသုတ်တန်နေမှာမြတ်စွာဘုရားဒီလိုဟောတာနောက်တတိယသုတ်ကြတော့အတုသုတ်တလို့ခေါ်တယ်အတုဆိုတာမျက်ရည်မျက်ရည်တွေနဲ့ပတ်သက်ပြီးတော့ဟောတဲ့သုတ်တတော့သာဝတိမြို့စေတော်အကြောင်းမှာဟောလာခဲ့တဲ့ဒီသုတ်တန်နေရဲ့အစဟာတူတူပဲနော်စာချီပုံကအတူတူပဲအဲ့တော့ဥပမာပေးတဲ့အခါကျတော့ မြတ်စွာဘုရားဒီအတုတုတ်တံမှာဘလို့ဥပမာ ပေးတုံးဆိုယဟန်တို့မင်းတို့ဘလို့ထင်ကြလဲပေအရာကပူများတယ်လေဒီအမတမရှိရတဲ့တန်တရားခီးကိုသွားကြတဲ့အခါမှာတဲ့မချစ်မနစ်တဲ့အရာဝတ္ထုတွေနဲ့ပုံကိုယ်တွေနဲ့သရဝါတွေနဲ့ဆုံစည်းတာချစ်ခင်မြတ်လို့တဲ့ ပုဂ္ဂိုလ်တွေချစ်ခင်မြန်လို့တဲ့ပစ္စည်းဥစ္စာတွေနဲ့ကိုယ်ကွင်းသွားရတာနော်အပိယိတံပြောကောပိယိကိုပြောကောလူတွေပြောတာမဟုတ်ဘူးနော်အပိယဆိုတာကိုမကြိုက်တာနဲ့မဒီခစ်ကြီးကိုမကြိုက်ဘူးဆိုမကြိုက်တဲ့ခစ်ကြီးနဲ့ကိုတွေ့နေတာပဲဒါအပိယိတံပြောကောပဲနော်လူရသည်မကြိုက်ဘူးအပူမကြိုက်ဘူးဆိုအဲ့ဒီအပူလိုက်လာတာပဲ အာအေးတာမကြိုက်ဘူးဆိုလဲအဲ့ဒီအပေအေးရလည်းလာတာပဲဒါအပိဟိတပြောကောလို့ခေါ်တယ်နော်ကိုမကြိုက်တာတွေနဲ့ကြီးပဲကိုမကြိုက်တာတွေနဲ့ကြီးပဲစုံစည်းနေတယ်ဒီလူနဲ့မတွေ့ကြမှာဘူးဆိုအဲ့လူနဲ့ပဲတွေ့မှာပဲကိုမကြိုက်တာတွေနဲ့စုံစည်းတယ်လူနဲ့လည်းစုံစည်းနိုင်တယ်သက်မဲ့အရာတွေနဲ့လည်းစုံစည်းနိုင်တယ်ပြီးဟိဝေပြောကောဆိုကိုကြိုက်တဲ့အရာ ကိုကြိုက်တဲ့အရာနဲ့ကြတော့မဆုံစည်းကွဲကွာရတယ်ကိုကြိုက်တဲ့ပစ္စည်းကိုကြိုက်တဲ့ပုံကိုဒါတွေကြတော့ခွဲခွဲနေရတယ်တော့အမေနဲ့ခွဲမနေခြင်းဘူးခွဲနေရတယ်အဖေနဲ့တူတူနေခြင်းနဲ့မနေရဘူးညီကောင်မောင်မတွေတူနေခြင်းနဲ့မနေရဘူးဒါပြည့်ရည်ဝေပြောကောလို့ခေါ်တယ်ကိုနဲ့အဆင်ပြေတဲ့မိတ်ဆွေတွေနဲ့တူတူနေခြင်းနဲ့ အဲသူကလည်းသူ့လုံးနဲ့တနေ့ရတနေ့ရမှနေတယ်ကိုကလည်းကိုယ်လုံးနဲ့တနေ့ရမှနေတယ်ဒါပြည့်ဟိဝေပြောကောပဲလေပြည့်ဟိဝေပြောကောပဲအဲ့ဒါတွေကိုဆွလို့တယ်ပေါ့ကိုကြိုက်တဲ့ပစ္စည်းလေးပျောက်သွားတယ်တခိုးတဲ့ပါသွားတယ်ဒါလည်းပြည့်ဝပြောကောပဲအဲ့ဒီသဘောကိုနားမလဲတဲ့လူကမြတ်စွာဘုရားဓမ္မစကြာထဲမှာအပိဟိ ပိယိတံပြောကောဒုက္ခအပိယိဝေပြောကောဒုက္ခအပိယိပိယိဝေပြောကောဒုက္ခအပိယိတံပြောကောဒုက္ခဆိုတဲ့စကားဖះကလေးကလာနိုင်တယ်လို့တော့ပြောတာကြားဦးတယ်ငငယ်တော့ကလူကြီးတယောက်ကပြောတာဖះဟောတာအဲ့ဒီစကားလုံးနှလုံးကတော့ကလေးကလာနိုင်တယ်လို့ထင်တယ် तू तू ကအဲ့ဒါလို့ပြောတယ်ကိုယ်လည်းရှင်းမပြတ်တာဘူးငယ်တော့ကတော့ သူထင်တာကတော့သူကဒါပဲတွေးတယ်ထမတယ်ချစ်သူနဲ့ကွဲကွာတာမုန်းသူနဲ့အတူနေရတာဒါလောက်ဟဲ့သူထင်ပြီးတော့ပြောတာ ਨੇ တူပုံရတူတယ်မလေးနဲ့ဘူးလို့သူကထင်တယ်ပေါ့နော်မြတ်စွာဘုရားဟောတဲ့စကားကိုမလေးနဲ့ဘူးလို့ထင်တဲ့သဘောရှိတယ်တချို့လူတွေကလည်းအဲ့လိုမျိုးရှိတယ်ရှိတယ်အတွေးတိမ်တဲ့လူတွေရှိတယ်အတော်ကြောက်စရာကောင်းတယ်ဖះဟောတာတော့သူတို့ကလက်မခံကြဘူး ကောင်းပါဒေဝရမျိုးဆက်တွေကျန်းနေသေးတာ။ရှိမှာပဲဒါကတော့ဒေဝရမျိုးဆက်တွေကတော့ရှိနေဦးမှာ။မျိုးတုံမသွားဘူးဒေဝရမျိုးဆက်ကပုံများတယ်။အဲ့တော့ယေရှုဘုရားကဆိုလိုတာကဒါတော့ရှိနေရတဲ့တန်တရာကြီးထဲမှာတဲ့။ကိုမကြိုက်တာနဲ့ဆုံစည်းတာကိုမကြိုက်တဲ့အရာကိုမကြိုက်သူနဲ့ဆုံစည်းမှု။ ကိုကြိုက်တဲ့အရာ ကိုကြိုက်တဲ့သူနဲ့ခွဲကွာရမှုဆိုတာတွေကြုံရမှာပဲတဲ့ကြုံရင်လူတွေဘာဖြစ်လဲငိုကြတယ်လေမလဲတာရေးခွဲခွာရတဲ့အခါဆိုပြီးတော့ငိုကြတာပဲမျက်ရည်တွေကြာပြီးတော့ငိုကြတယ်ကြွေးကြတယ်အဲ့ဒါကိုမြတ်စွာဘုရားမေးတာကဲတန်တရားထဲမှာတဲ့ကိုမကြိုက်လူနဲ့ဆုံးတယ်ကိုကြိုက်တဲ့လူနဲ့ကိုကိုမကြိုက်တဲ့ပစ္စည်းဥစ္စာ ပုဂ္ဂိုလ်တရားနဲ့အဲဆုံးနေကိုကြိုက်တဲ့ပစ္စည်းဥစ္စာ ပုဂ္ဂိုလ်တရားတွေနဲ့တွဲရတယ်ဆိုတဲ့အခါမှာတဲ့လူတွေဟာစိတ်မချမ်းသာ ဖြစ်ပြီးတော့ငိုကြတယ်မျက်ရည်တွေထွက်ကြတယ်တဲ့နော်မျက်ရည်တွေပေါက်ပေါက်ပေါက်ပေါက်နဲ့ကျလာကြတယ်အဲ့ဒီမျက်လုံးကထွက်လာတဲ့မျက်ရည်ရဲ့ကဘာမြေကြီးမှာ အရှိသမုဒ္ဒရာအနောက်သမုဒ္ဒရာတောင်သမုဒ္ဒရာမြောက်သမုဒ္ဒရာဆိုသမုဒ္ဒရာ၄၀နဲ့မှာရှိတဲ့ရေရည်ရဲ့ခုနတန်တရားထဲမှာကိုမနစ်သက်တာနဲ့တွဲလို့ငိုရတာကိုနှစ်သက်တာနဲ့ကွဲလို့ဝဲငွဲငိုရတယ်အဲ့ဒီမျက်ရည်ပေါက်တွေနဲ့ပင်လယ်ကြီးလေးခုမှရှိတဲ့ရေတွေနဲ့ဘယ်ဟာများလဲရဟန်းတွေကိုမင်းတို့ကြိုက်သလိုဖြည့် ဘယ်ဟာအများမဲ့ထင်တယ်လဲလို့ဆိုရန်နေရလဲပါတယ်ဖျားစီတရားနာနေကြကိုတော်တွေဆိုယထာခောမယံဗန္တိဘဂဝတဓမ္မဒေသီတံအာသနာမိဣတရေဝဗန္တိပဟုတရံမြတ်စွာဘုရားဟောနေတဲ့တရားတော်တွေအရာနော်တရားတော်တွေကိုတပည့်တော်တို့နားလဲသလောက်ပြောရမယ်ဆိုလို့ရှိရင်မျက်ရည်ကများပါတယ်တဲ့ပင်လယ်ထဲကသမုဒ္ဒရာတွေကရေကမများပါဘူး ဘုရားအကြိုက်ဖြေကြတာသူတို့တကယ်သိလို့ဖြေတာလဲပါခြင်းပါမှာပေါ့နော်ဘာလို့လို့ဆိုဘာဖြစ်လို့ပင်နေရည်တဲ့မျက်ရည်ကများနေရတာတော့ဆိုတဘွားမျက်ရည်ကဘလောက်မှမရှိဘူးလေမယုံရင်တခါတော့ငိုရင်ဆုထားကြည့်ပလင်းနဲ့ထည့်တာငိုလို့ရတဲ့မျက်ရည်တွေကိုပလင်းနဲ့ထည့်တာတစ်သလုံးငိုလို့ရတဲ့မျက်ရည်ကတပလင်းတော့ပြည့်ချင်မှပြည့်မှာတလီတာလောက်တော့ရချင်မှရမှာနော် တော့အဲ့ဒီမျက်ရည်တွေဟာပင်လေတဲ့များတယ်ဆိုတာဘဝကြီးကဘလောက်ကြာသလဲဆိုတာကိုထင်ရှားသိစေလို့ရမြတ်စွာဘုရားဟောတာဒါဘလောက်ကြာလဲတဘဝမှာမျက်ရည်လေးက20 30ပဲထားမှာတော့ပလင်းတဝက်လောက်တာရှိကောင်းရှိတယ်ပဲပလင်းသေးသေးလေးတဝက်ပဲရှိကောင်းရှိတယ်1လီတာပဲရှိတယ်ထားမှာတော့သိပ်ငိုလွန်းတဲ့လူတော့မှ1လီတာရုပ်ရှင်ရိုက်တဲ့လူတွေတော့မျက်ရည်လကားထွက်နေတာတည်းရှိတယ် အဲ့လိုလူတွေတော့မျက်ရည်ပြကောင်းများလိမ့်မယ်အဲ့တော့တန်တရားနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်တော့အဲ့ဒီလိုကြားတဲ့မျက်ရည်တွေဟာပင်လယ်ကြီး၄ခုရဲ့ရှည်တဲ့မျက်ရည်တွေကများပါတယ်ရန်တွေကတို့ဖြေတာဒါသူတို့သိလို့ဖြေတာမဟုတ်ဘူးတဲ့ယထာခောမယံဗန္တိဘဂဝတဓမ္မတေတိတာအာသနာမ ရသဗျာဟောတာတဲ့တရားတော်အရာတပည့်တော်သိရသလောက်ဖြေရမယ်ဆိုရင်ဣတရေဝဗန္တိဘဟုတရာမျက်ရည်ကပဲပင်လည်းရည်တဲ့များတယ်လို့များပါတယ်ဗျာတဲ့ဘာဖြစ်လို့တော့ဆိုရင်အလုံးကိုရှည်နေရတဲ့တန်တရားခီးကြီးဖြစ်နေလို့မျက်ရည်ကပင်လည်းတဲ့များတာဖြစ်ပါတယ်ဆိုတော့ရသော်ဗျာသာဓုသာဓုဘိခွေအေးသာဓုခေါ်တယ်ကောင်းပြီ သာရုခောမိတဝေဘိက္ခွေဧဝံဓမ္မဒေတိတာအာသနာထဟုတ်တယ်မင်းတို့ကဟောတဲ့အတိုင်းမင်းတို့သိကြတဲ့အခါမှာဧတရေဝဘိက္ခွေဘဟုတရံအမတန်ရှည်လျားတဲ့ဤတန်တရားကြီးထဲမှာပင်လေရည်တဲ့မျက်ရည်ကများတယ်ဆိုဟုတ်တယ်ဆိုပါဗျာတန်တရားကြီးကအလွန်ရှည်လို့ဒီပင်လေရည်တဲ့ဒီတန်တရားထဲမှာ မျက်ရည်တွေစုပြီးတော့ကြည့်လိုက်မယ်ဆိုလို့ရှိရင်တဲ့ပင်လေတဲ့ပြရတယ်ဆိုဟုတ်တယ်ဆွေမြတ်စွာဘုရားထောက်ခံတယ်ဒါလောက်ရှည်လျာတဲ့တန်တရားကြီးထဲမှာတဲ့မနစ်သက်တာတွေနဲ့ဆုံစည်းရလို့နှစ်သက်တာတွေနဲ့ကိုယ်ကွင်းရလို့ငိုကြွေးရတယ်အဲ့ဒီငိုကြွေးရလို့မျက်ရည်ကြည်ပေါ်ကြလာတာအဲ့ဒီကြလာတဲ့မျက်ရည်တွေဟာ သဗုဒ္ဓရာ၄ဆင်းတွေကရေတဲ့များတယ်လို့ပဲမှတ်ရမှာဖြစ်တယ်လို့ဆိုပြီးတော့မြတ်စွာဘုရားဆက်ပြီးတော့မိန့်တယ်ဘဝမှာတဲ့မင်းတို့အလုံးကိုကြာခဲ့ပြီအမေသေးလို့ငိုရတာတွေရှိတယ်နော်အဖေသေးလို့ငိုရတာရှိတယ်မောင်သေးလို့ငိုရတာရှိတယ်အမညင်မသေးလို့ငိုရတာရှိတယ် သားသေးလို့ငိုရတာရှိတယ်သမီးသေးလို့ငိုရတာရှိတယ်ဆွေတွေမျိုးတွေသေးလို့ငိုရတာရှိတယ်ပစ္စည်းဥစ္စာတွေဆုံးရှုံးလို့ငိုရတာရှိတယ်ယောဂဖြစ်လို့ငိုရတာရှိတယ်နော်အေးအဲ့ဒါလို့ကိုမကြိုက်တာတွေဖြစ်လာတယ်ကိုကြိုက်တာတွေမဖြစ်ဘူးဆိုတာတွေကြောင့်အကြောင်းပြုပြီး လူတွေဟာမျက်ရည်ကြီးပေါက်ကြားခဲ့ကြတယ်ကြားကြတယ်အဲ့ဒီကြားလာတဲ့မျက်ရည်ကြီးပေါက်ဟာပင်လေသမုဒ္ဒရာလေးစင်းတွေကရေတဲ့ပို့ပြီးတော့များပါတယ်ဘာဖြစ်လို့လဲဆိုတန်တရာကြီးကသိဆိုင်ရှည်လို့ပေါ့တဲ့တန်တရာကြီးရဲ့အစမသိနိုင်တော့လို့ပေါ့ဘလောက်ရှည်တယ်ဆိုတာအတိုင်းအတာတစ်ခု မရှိပါဘူးတဲ့ဒါကြောင့်မလို့အဲ့ဒါတွေပို့များပါတယ်ဒါကအတုတုတ်တံမှာမြတ်စွာဘုရားအဲ့လိုဟောတယ် ပြီးတော့ဏီကုံရှုပ်ကြတော့ခုနတိုင်းပဲဏီကုံရှုပ်တာနော်ယဝေစီရဘိကွေလမေဝသဗ္ဗသင်္ခါရေသူနိဗ္ဗိဏိတုံတော်လောက်ပြီမင်းတို့တန်တရားကြီးကိုညီးဝေးဖို့တော်လောက်ပြီစိတ်ပြက်ဖို့တော်လာပြီကိုကစိတ်ကိုမပြက်ကြဘူးစိတ်မပြက်ပဲနဲ့အသေးအသေးသာရှာနေကြတာစိတ်မပြက်ဘူးမညီးဝေးကြဘူးတဲ့အဲ့ဒါတွေကညီးဝေးဖို့တော်ပြီ တွေ့တာတတ်မဲ့မှုကင်းမှုတော်လာပြီတန်တရားတွေကသင်္ခါရတရားတွေကလွတ်မြောက်အောင်ကြိုးစားဖို့သင်လာပြီလို့ထိစကားရနဲ့ပဲမြတ်စွာဘုရားသုတ်တန်တိုင်းမှာဒီကုံချုပ်တယ်ပေါ့အဲ့ဒါလိုပဲခီရဆိုတဲ့သုတ်တန်ထဲမှာကြတော့လားစဘုံကအတူတူပဲတန်တရားရဲ့အစဆိုတာမသိနိုင်ဘူးလို့ဟောပြီးတော့ မြတ်စွာဘုရားယဟန်တွေကိုမေးခွန်းထုတ်တယ်တန်ကိမ္မဉ္ဇထဘိက္ခုယဟန်တို့မင်းတို့ဘယ်လိုထင်ကြသလဲကတမန္တုခောဘဟုတရံဘယ်ဟာပူများမယ်ထင်သလဲတဲ့ယံဝောဣမိနာဒီကေနအတုနာတန္တဝတံသန္တရတံမာတုထင်ညာပိတံဒီတန်တရားကြီးထဲမှာမင်းတို့အမေနုဆိုတာ မင်းတို့စုခဲ့တဲ့အမေရဲ့နိုးရီဟောဒီပင်လေကြီးလေးစင်းထဲမှာရှိတဲ့ရေဘယ်အများမလဲတဲ့ခုနမြဲရည်နဲ့ပြောတာအခုကနိုးဆိုးအဲ့တော့ကဘာမှဒါနိုးတိုက်သရဝနေတချို့သရဝတွေကနိုးတော့မဆိုးရဘူးလေနိုးမဆိုးရတဲ့ကောင်နေနဲ့အများကြီးရှိတာအမေနိုးဆိုးရတယ်ဆိုတာမျက်စိအပြင်ပြောမယ်ဆိုလို့ရှိရင်နော်နွားတွေတို့ဝက်တွေတို့ ခွေးတွေတို့နော်နှုတ်တိုက်သရဝါတွေပေါ့လေနှုတ်တိုက်တဲ့သရဝါတွေရဲ့နှုတ်ဆိုရလူတွေတို့နှုတ်မဆိုရတာနတ်တွေလည်းဆိုရပုံပေါ်ဘူးကြာနတ်တွေလည်းမဆိုရဘူးအတရိစ္ဆာန်တွေကလည်းနှုတ်မဆိုရတဲ့အကောင်တွေအများကြီးပဲရှိမှာပေါ့အဲဒါမို့နှုတ်တိုက်သရဝါတဲ့နှုတ်မတိုက်တဲ့သရဝါလည်းရှိတယ်အဲ့ဒီနှိုးတိုက်သရဝဖြစ်တာတည်းမဲ့ဒီ ကိုဆိုးခဲ့တဲ့အမိရဲ့နှိုးရည်နဲ့အရှိနောက်တောင်မြောက်မြင့်မို့တောင်ကြီးကိုပတ်ရံနေတဲ့သမုဒ္ဒရာကြီး၄၀ကရေဘယ်ဟာကများမဲ့ထင်တယ်လဲလို့ဆိုမြတ်စွာဘုရားဟောတဲ့တရားတော်ကိုတပည့်တော်တို့နားလည်တော့ပြောရမယ်ဆိုရင်အမိတို့ကရွေရပို့ပြီးတော့များပါတယ်ပင်လယ်ထဲကရှေ့ကနဲပါတယ်လို့ရန်တွေကဖြည့်တော့မြတ်စွာဘုရားဟုတ်တယ်ထောက်ခံ မှန်တယ်မင်းတို့ဖြေတာမှန်တယ်ဘာလို့တော့ဆိုလို့ရှိရင်ဒီလောက်ရှည်လျားတဲ့တန်တရာကြီးတွေမှာမိခင်ရဲ့နှုတ်အစိုးခဲ့တာတွေက အချိန်ပေါင်းမရေမတွက်နိုင်အောင် ရှိခဲ့ပြီတဲ့ဒါကြောင့်မို့လို့ပင်လေသဘုဒ္ဓရာတွေရတဲ့ပို့ပြီးတော့များတယ်လို့ဒါကခိရတုတ်တံမှာဒီလိုခေါ်တယ်အဲ့တော့ညီကုန်းချုပ်ကြတော့ခုနလိုပဲနော်ညီငွေဖို့ကောင်းလာပြီမင်းတို့ ဒီတန်တရားကြီးကိုညီငွေဖို့ကောင်းလာပြီအမတမရှေတရားတဲ့တန်တရားကြီးကိုစိတ်ပြက်ဖို့ညီငွေဖို့ကောင်းလာပြီလွတ်မြောက်အောင်ကြိုးစားဖို့ကောင်းလာပြီလို့တိုက်တွန်းပြီးတော့ဒီသုတ်တံကိုလည်းပဲဒီလိုဆုံးသတ်တာဖြစ်တယ်ပေါ့အဲ့တော့အလုံးပေါင်းလိုက်တဲ့အခါကျတော့ဒါ၄သုတ်သုတ်ပေါင်း20ရာဒီလိုဟောတော့မှာအချက်ကလေးတွေနည်းနည်းနည်းနည်းလေးပဲပြောင်းသွားတယ်မူတီစကလုံးကတူတူပဲ တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့မြတ်ဗုဒ္ဓရဲ့အနမတကထိသနာသုတ္တန်တရားများကို နိုင်မှတ်သားပြီးတော့ထိုးရခဲ့တဲ့စီစဉ်ဥစ္စာထိုးခံစားရတဲ့ဘဝအတွေ့အကြုံတွေကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ဒါတွေဟာငါတို့ခံစားမှုတာတွေကြီးပဲဖြစ်လို့တော်လောက်ပြီရှေ့ဆက်မကြိုးစားကြနဲ့တော့လို့ ကိုကိုကိုနော်ဒီဒုက္ခတွေလွတ်မြောက်အောင်ငါတို့ကြိုးစားမှဖြစ်တော့မယ်လို့ကိုစီကိုစီတတိထားပြီးတော့ကြိုးစားအထောက်နိုင်ကြပါစေကုန်တည်းသာဓုသာဓုသာ